ပါပဲအဲ့တော့သိအောင်ကျင့်တဲ့အကျင့်ကရောခန္ဓာကိုယ်မှာပဲသိလိုက်လို့မလို့တဏှာလက်သမားပယ်ရှားနိုင်လို့တဏှာလက်သမားနောက်ထရုပ်ခန္ဓာနာခန္ဓာအိမ်ဆောက်မပေးနိုင်လို့ရုပ်ခန္ဓာနာခန္ဓာအဖြစ်ရလို့ငြိမ့်သွားပြန်တော့လေဩဘယ်နှမျိုးတွေ့တော့ငိုက်နေကြပါလား စိတ်ဝင်စားစရာမကောင်းဘူးလားဘလို့ကောင်းတာလဲကိုယ်အကြောင်းမို့လို့ပေါ့မဟုတ်လားကိုယ်အကြောင်းဆိုတော့ကိုယ်စိတ်ဝင်စားတာပေါ့မဟုတ်လားအဲ့တော့ပထမတစ်ချက်မှမြတ်စွာဘုရားကရောဟိတတနတ္တာတဲ့လောကခေါ်တဲ့ဒုက္ခတွေစုနေတဲ့လောကဟာခန္ဓာကိုယ်မှာပဲတစ်ချက်တော့ အဲ့ဒီလောကကို ဖြစ်အောင်လုပ်ပေးတဲ့လက်သမားတဏှာကလည်းခန္ဓာကိုယ်မှာပဲတဲ့ဒီတဏှာဟာလောကဒုက္ခတွေဖြစ်အောင်ပေးတဲ့မိစ္ဆာကောင်းပဲလို့သိအောင်ကျင့်ရတာလေခန္ဓာကိုယ်မှာပဲကျင့်လို့သိတာလေခန္ဓာကိုယ်မှာပဲ သိလိုက်လို့မလို့အဲ့ဒီတဏှာပြုတ်သွားတဲ့အတွက်ဒုက္ခရုပ်ဒုက္ခနာမ်ဒုက္ခဆက်မဖြစ်တော့ဘဲနဲ့အဖြစ်ငြိမ်းသွားတာလေ။ဂိုင်းဘယ်နှမျိုးတွေ့။ဘာပါတော့။အဲဟုတ်ပြီ။အဲ ဟုတ်ပြီအဲတိလို့တဏှာငြိမ့်ရုပ်ဒုက္ခနံဒုက္ခငြိမ့်တာလေခန္ဓာကိုယ်မှာပဲဘယ်နှချက်တော့အဲ့ဒီတော့သိတာနဲ့ကျင့်တာဟာတခြားစီဖြစ်နိုင်မှာမလားကျင့်ရင်သိတာမဟုတ်လားအဲ့တော့သိတာနဲ့ကျင့်တာကတမျိုးတည်းပေါ့မဟုတ်လား အဲ့ဒီတော့ခန္ဓာကိုယ်မှာဘယ်နှမျိုးတွေ့တော့အဲ၄မျိုးဟုတ်ကဲ့လားနံပါတ်၁ကဒုက္ခဟာခန္ဓာကိုယ်မှာဟုတ်လားပြီးတော့သနာလက်သမားကလည်းခန္ဓာကိုယ်မှာပြီးတော့ သိအောင်ကျင့်ကြံလို့သိတာကလည်းခန္ဓာကိုယ်မှာပဲဟုတ်တယ်မဟုတ်လားသိလို့မို့လို့တဏှာငြိမ်းရုပ်ဒုက္ခနာမ်ဒုက္ခငြိမ်းတာလေမသေးကြဘူးလားတရားရှာဟုတ်ကဲ့လားတခြားသွားเสียလို့လားအဲ့ဒါကြောင့်ပဲအခုကိုကိုကိုစောင့်ပြီးကြည်နေကြရတာမဟုတ်လား ဟောင်းတာဖြစ်လဲစောင့်ကြည့်ပိန်တာဖြစ်လဲစောင့်ကြည့်ပူတာလဲစောင့်ကြည့်အေးတာလဲစောင့်ကြည့်ဆင်းရဲတာလဲစောင့်ကြည့်ချမ်းသာတာလဲစောင့်ကြည့်စဉ်းစားတာလဲစောင့်ကြည့်တွေးတာလဲစောင့်ကြည့်နာတာလဲစောင့်ကြည့်ခန္ဓာကိုယ်မှာဖြစ်သမျှစောင့်ကြည့်နေတာအဲ့ဒါဘာလုပ်နေတာဟသိအောင်ကျင့်နေတာဟုတ်တယ်မဟုတ်လားတနည်းပြောရင်တရားရှာနေတာဆင်းရဲငြိမ်းတဲ့တရားရှာနေတာဟုတ်ကဲ့လား ဘယ်သွားရှာရသဘောပေါက်လားတခြားသွားရှာတွေးပါမလားဟုတ်ကဲ့လားဒီတော့အဲ့ဒီမှာလောကခေါ်တဲ့ဒုက္ခဟာလေဒီခန္ဓာကိုယ်မှာပဲဆိုတာဒုက္ခသစ္စာကိုပြောတာတဲ့တဲ့ပြောရင်ဒုက္ခသစ္စာဆင်းရဲအမှန်တရား ယုတ်နံရှိကမုတ်ချအိုမီယုတ်နံရှိကမုတ်ချနာနီယုတ်နံရှိကမုတ်ချသေမီဆိုသဖြင့်ယုတ်နံရှိသည်များဒုက္ခရွယ်မဟုတ်ဘူးလားအဲ့ဒါဆင်းရဲအမှန်တရားဒုက္ခသစ္စာလည်းဒီခန္ဓာကိုယ်ပဲသမုဒိယသစ္စာဆိုတာဆင်းရဲဖြစ်ခြင်းရဲ့အကြောင်းတရားဆင်းရဲဖြစ်ပေါ်အောင်လုပ်ပေးတဲ့အကြောင်းတရားကိုသမုဒိယသစ္စာခေါ် ဟုတ်လားသမုဒိယပစ္စဆိုတာဘာကိုခေါ်လဲဖြစ်ပေါ်အောင်လုပ်ပေးတဲ့အကြောင်းတရားဟာသမုဒိယသစ္စာအဲ့တော့ဘယ်သူဖြစ်မလဲအဟဲလက်သမားတဏဘောမဟုတ်လားအဲ့ဒါသူဘာသစ္စာတော့ဆင်းရဲဖြစ်ပေါ်အောင်လုပ်ပေးတဲ့အကြောင်းတရားပဲဟုတ်တယ်မဟုတ်လား ဒါဖြင့်အဲ့ဒီတဏှာကိုသိအောင်ကျင့်ကျင့်ပြီးတော့သိရတယ်အဲ့ဒါသိတယ်ဆိုရဲကအမှန်အတိုင်းသိလို့တဏှာပြုတ်သွားတာလားမှားမှားယွင်းယွင်းသိလို့ပြုတ်သွားတာလားအမှန်အတိုင်းသိတယ်ဆိုတာပါဠိဘာသာနဲ့ပြန်လိုက်ရင်သမ္မာဒိဋ္ဌိလို့ခေါ်တယ် တမ္မာအမှန်တိုင်းဒိဋ္ဌိသိမြင်မှုတမ္မာဒိဋ္ဌိအမှန်တိုင်းသိမြင်မှုအဲ့တော့အမှန်တိုင်းသိအောင်ကျင့်ရတယ်ဆိုတော့သူ့မှာကျင့်ပေါ်ကျင့်ပဲတခြား9ပါးပါဝင်ရသေးတယ်ဘလို့လဲဆိုတော့ခုနပြောတယ်မဟုတ်လားတရားရှာကိုမှဆိုတော့ဘလို့ရှာသလဲစောင့်ကြည့်တာမဟုတ်လား ပူတာလည်းစောင့်ကြည့်အေးတာလည်းစောင့်ကြည့်ဖောင်းတာလည်းစောင့်ကြည့်ပိန်တာလည်းစောင့်ကြည့်စဉ္ညာလျှောက်ပြန်လဲကြွတာစောင့်ကြည့်လှမ်းတာစောင့်ကြည့်ခြားတာစောင့်ကြည့်မဟုတ်ဘူးလားအဲ့ဒီစောင့်ကြည့်တာကိုတတိလို့ခေါ်တယ်စောင့်ကြည့်တာဘာခေါ်လဲအဲ့ဒါလို့စောင့်ကြည့်ဖို့ရာအတွက်လုံလဝိရိယမလိုဘူးလား အဲ့ဒီလုံလဝိရိယကိုဝါယာမလို့ခေါ်တယ်ဟုတ်လားအဲ့တော့ဝါယာမရဲ့တတိရဲ့ဒီဆောင်ကြည့်တဲ့ထဲဒီနှစ်ခုပါပြီပေါ့ဟုတ်ကဲ့လားဒီတော့စောင့်ကြည့်ပါများလာတဲ့အခါကျတော့တဖြည်းဖြည်းစောင့်အကြည့်ကံရုပ်ပေါ်နာမ်ပေါ်စိတ်ကပိုးပြီးတည်ငြိမ်မလာဘူးလားအဲ့ဒါတမာရီခေါ်တယ် ဝါယာမသတိသမာဓိဟုတ်လားအဲ့ဒါသမာဓိခေါ်တယ်ဒါပေမဲ့တခါတရံအမြဲတမ်းစိတ်ကစောင့်ကြည့်တဲ့အရာပေါ်မှာမတည်ဘဲနဲ့တခါတရံဘေးချော်ထွက်ပြီးဟိုစဉ်းစားဒီစဉ်းစားမစဉ်းစားဘူးလားစဉ်းစားတော့အဲ့ဒီစဉ်းစားတဲ့စိတ်ကိုစောင့်ကြည့်တဲ့ရုပ်ပေါ်နာမ်ပေါ်ဆွဲတင်ပေးတဲ့စိတ်ကောမရှိဘူးလားအဲရှိတယ် အဲ့ဒီဆွဲတင်ပေးတဲ့စိတ်ကိုသင်္ကပ္ပလို့ခေါ်တယ်ဘယ်နှခုတွေးပြီလဲနံပါတ်1ကလုံလဝိရိယဝါယာမနံပါတ်2ကစောင့်ကြည့်တဲ့သတိနံပါတ်3ကတည်ငြိမ်တဲ့တမာတိနံပါတ်4ကစောင့်ကြည့်တဲ့ရုပ်အာယုဏအာယုမဆွဲတင်ပေးတဲ့ သင်္ကပ္ပဟုတ်ကဲ့လားသင်္ကပ္ပအဲ့တော့တီဝါများလာပြီဆိုတဲ့အခါကျတော့နင်တဏှာပဲဒီယုတ်ခန္ဓာနာခဏဖြစ်အောင်လုပ်တာနင်မဲလို့အမှန်တိုင်းသိမလားဘူးလားအဲ့ဒီအမှန်တိုင်းသိတာကသမ္မာဒိဋ္ဌိအမှန်တိုင်းသိတာကဘာလဲအခုနသမ္ သင်္ကပ္ပဆွဲတင်ပေးတာကရှေ့ကတမ္မာလေးတက်ပေးလိုက်တော့တမ္မာသင်္ကပ္ပဟုတ်ကဲ့လားတည်ငြိမ်တဲ့တမာရီကိုရှေ့ကတမ္မာလေးဆွဲတက်ပေးလိုက်တော့တမ္မာတမာရီစောင့်ကြည့်တဲ့တတိကိုရှေ့ကတမ္မာလေးကပ်ပေးလိုက်တော့ကြိုးစားတဲ့ဝါယာမကိုရှေ့ကတမ္မာလေးကပ်ပေးတော့ ဩဘယ်နှခုတွေ့လဲဘာပါလဲဟောဟုတ်ကဲ့လားသိအောင်စောင့်ကြည့်တဲ့အကျင့်ထဲမှာဒီ၅ခုသွားတွေ့တယ်ဒီ၅ခုမှတက်ညီလက်ညီမပိုင်တော့မသိဘူးဟုတ်လားဒါပေမဲ့ သူတို့မှအကူအညီလိုသေးတယ်အကူအညီကကိုယ်ကာယကံဝစီကံစင်ကြဲနေဖို့လိုတယ်ကိုယ့်ရဲ့အသက်မူဝမ်းကြောင်းစင်ကြဲနေဖို့လိုတယ်ကာယကံဝစီကံဆိုတာကကိုယ်ကအပြစ်မကင်းတာတွေမလုပ်နဲ့နှုတ်ကအပြစ်မကင်းတာတွေမပြောနဲ့အဲ့ဒါကာယကံဝစီကံစင်ကြဲတာအသက်မဝဲကြောင်းအသက်မမမကန်တဲ့အသက်မူဝမ်းကြောင်းတွေမလုပ်နဲ့ အဲ့ဒါတွေကအထောက်ပံ့လုပ်ပေးရအဲ့ဒါတွေမစင်ကြယ်ဘူးဆိုလို့ရှိရင်စောင့်ကြည့်တာ ဖြောက်မှာမလားဖြောက်ဘူးအဲ့ဒီသုံးခုစင်ကြယ်မှပဲစောင့်ကြည့်တာကဖြောက်တယ်ဒါကြောင့်အဲ့ဒီသုံးခုကကုညီပေးရတယ်အပြစ်မကင်းတာမပြောတာကိုတမ္မာဝါစာခေါ်တယ်အပြစ်မှန်စွာ ပြောဆိုမှု မှန်စွာပြောဆိုမှုဆိုတာအပြစ်မကင်းတာတွေမပြောဘဲရှောင်ကျင်တာနော်အပြစ်မကင်းတာတွေမလုပ်တာကိုသမ္မာကာမန္တခေါ်တယ်သမ္မာကာမန္တမှန်စွာပြုလုပ်မှုမှန်စွာပြုလုပ်မှုဆိုတာအပြစ်မကင်းတာတွေမလုပ်ဘူးအပြစ်မကင်းတာပဲလုပ်တယ်နောက်သမ္မာအာဇီဝမှန်စွာအသက်မွေးမှုဆို အပြစ်မကင်းတဲ့အတ္တမူဝါညောင်းလုပ်ငန်းတွေမလုပ်ဘူးအပြစ်မကင်းတဲ့အပြစ်ကင်းတဲ့အတ္တမူဝါညောင်းတွေပဲလုပ်တယ်တာမအာဇီဝကို့မှာဒီစင်ကြယ်မှုသုံးခုကရှိထားတဲ့အခါကျတော့အားရှိနေပြီကိုယ့်ရဲ့ကာယကံဝစီကံပြန်စဉ်းစားလိုက်လဲစိတ်တို့ကြီးလို့စင်ကြယ်လို့ကိုယ့်ရဲ့အတ္တမူဝါညောင်းပြန်စဉ်းစားလဲစိတ်ကိုကြီးလို့စင်ကြယ်လို့စိတ်ကြည်ပြီဆိုလို့ရှိရင်စောင့်ကြည့်တာမဖြောင့်မိဘူးလား အဲဖြောင်းတော့တမာရိပိုဖြစ်မလားဟုတ်လားအဲတော့သူတို့ကအဲ့ဒီတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝသူအကူအညီတရားက၃ခုတိုက်ရိုက်ကျင့်လာတဲ့ပါတဲ့တရားက၅ခုပေါင်းတော့ဟောအဲ့ဒီအကျင့်၈ခုပါပြီဆိုလို့ရှိရင်တော့သိပြီဟုတ်ကဲ့လား တဏှာလက်သမားတွေးပြီတွေးပြီဆိုရင်တော့တဏှာလက်သမားပျောက်ပြီပြေးပြီပေါ့ဟုတ်ကဲ့လားနည်းနည်းနားထောင်ကြည့်နားထောင်ကြည့်မလားနားထောင်ကြည့်မလားငိုက်မလားသိကြလဲနော်ဒီမှန်ကြံမှန်ပြောပြုမှန်နဲ့ကောင်းမှန်သမွေဖြူစင်ဖွေး၍ မှန်ရေးကြိုးစားမှန်ညာတတိသမာဓိဟုဤသည်ရှိဖြာကျင့်စဉ်ပါမူဘာသာဝါဒဝဒုက္ခမုတ်ချငြိမ်းစေသည်နားလည်သလားသိမှန်ကြံမှန်သိမှန်သမာဓိဋ္ဌိအမှန်တိုင်းသိတာ ကြံမှန်တမ္မာသင်္ကပ္ပရုပ်အာယုန်နာယုံမစိတ်ကိုဆွဲတင်ပေးတာပြောပြုမှန်နဲ့ပြောမှန်တမ္မာဝါစာပြုမှန်တမ္မာကမ္မန္တပြောပြုမှန်နှင့်ကောင်းမှန်သမွေဖြူစင်ဖွေး၍တမ္မာအာဇီဝမှန်စွာ အသက်မွေးမှု မှန်ရေးကြိုးစားတမ္မာဝါယာမမှန်ညာတတိတမ္မာတတိတမာတိဟုတမ္မာတမာတိဤသည့်ရှိဖြာကျင့်စဉ်ပါမူဝါသာဝါဒဝဒုက္ခမုတ်ချငြိမ့်စေသည်ဝဆင်းရဲငြိမ့်နေဆိုတာရုပ်ဆင်းရဲနာဆင်းရဲတွေမရှိတော့ဘူးဒါပြောတာမဟုတ်လား ရုပ်ဆင်းရဲနာမ်ဆင်းရဲတွေမရှိတာရုပ်နာမ်ဆိုတဲ့ခန္ဓာအိမ်လောက်ပေးတဲ့လက်သမားထွက်ပြေးလို့ပေါ့ဘယ်သူလဲအဲတဏှာလက်သမားထွက်ပြေးတယ်ဘာကြောင့်လဲဆိုတော့သူ့ကိုသိလိုက်ပြီကိုမဟုတ်လားမသိရင်တော့သူနေအောင်မှာပဲသူ့ကိုသိပြီဆိုတော့ဟဲငါသိသွားပြီခဲ့ဆိုပြီးတော့ပြေးကြရောပြေးတော့သူနောက်ထပ်ဆောက်ပေးရသေးလားအဲ့တော့ဝိဒုက္ခမငြိမ်းဘူးလား သိမှန်ကြံမှန်ပြောပြူမှန်နဲ့ကောင်းမှန်သမွေဖြူစင်ဖွေ၍မှန်ရေးကြိုးစားမှန်ညာတတိ သမာဓိဟုဤသည်ရှိဖြာကျင့်စဉ်ပါမူဘာသာဝါဒဝဒုက္ခမုတ်ချငြိမ့်စေသည် အဲ့ဒီအင်္ဂါ၈ပါးပါတဲ့အကျင့်နဲ့အတိကကိုသူတော်ဘာသာနာမှာလားကိုယ်သာနာမှာလားရေထဲမှာလားလေထဲမှာလားဟမ်လက်အုပ်ချီလက်ကြီးထောင်တာလေလက်အုပ်ချီစာရေးမှပဲစာမေးရင်လက်အုပ်ချီရပြင်းလာပြီလားဦးစင်ပြင်းလာပြီလားသိကြလား မင်းကြီးအရာငါပြင်းတယ်လို့ပဲဒီတော့အဲ့ဒီအင်္ဂါရှင်ပါးပါတဲ့အကျင့်နဲ့အသည့်ဟာဘယ်မှာလဲဆိုတော့ကိုယ်မှာပဲနော်ဒီအကျင့် အသည့်ရှိပြီဆိုလို့ရှိရင်တော့တဏှာကိုသိသွားတာနဲ့တပြိုင်နက်တည်းတဏှာပယ်ရှားနိုင်တော့နောက်ထပ်သူကဒုက္ခလုတ်ပေးနိုင်သေးသလား မလုတ်ပေးနိုင်တော့ဒုက္ခမငြိမ်းဘူးလားငြိမ်းပါဘူးဗျာအဲ့တော့ဒီရှစ်ပါးကိုဒုက္ခငြိမ်းချောင်းအကျင့်တရားလို့မခေါ်နိုင်ဘူးလားတဏှာကဒုက္ခဖြစ်ပေါ်ကြောင်းတရားပေါ်တဏှာကဟုတ်လားဒီရှင်းပါတော့ဒုက္ခငြိမ်းချောင်းတရားမှန်ပြီလားမှန်ပါပါဘုရား gain ဒီလောက်ပြောတော့သဘောပေါ်ပြီလားမှန်ပါ သိကြတယ်နော်ခိုင်လိုက်စို့တိမံကြမံပြောပြူမှန်နဲ့ကောင်းမှန်သမွေဖြူစင်ဖွေ၍မှန်ရေးကြိုးစား မှညာတတိသမာဓိဟုဣတိရှိဖြာကျင့်စဉ်ပါမူဘာသာဝါဒဝိဒုက္ခမုတ်ချငြိမ့်စေသည် တိမှန်ကြမ်းမှန်ပြောပြူမှန်နဲ့ကောင်းမှန်သမွေဖြူစင်ဖွေ၍မှန်ရေးကြိုးစားမှန်ညာတတိသမာဓိဟု ဤသည်ရှိပြကျင့်စဉ်ပါမူဘာသာဝါဒဝဒုက္ခမုတ်ချငြိမ့်စေသည် ဒီတော့အဲ့ဒီသိအောင်ကျင့်တဲ့အကျင့်ရောသိတာရောခန္ဓာကိုယ်မှာပဲမဟုတ်ဘူးလားအင်္ဂါဘယ်နှပါးပါလဲသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တာသမ္မာအာဇီဝသမ္မာဝါယာမသမ္မာတတိသမ္မာသမာဓိဟုတ်တယ်မို့လား ဒါကဟောထားတဲ့အစဉ်တိုင်းအခုဘုန်းခုနဘုန်းကြီးပြောပြတာကကျင့်တဲ့အစဉ်ကျင့်တဲ့အခါကျတော့သိတဲ့အစဉ်ဟုတ်ကဲ့လားအဲ့တော့အဲ့ဒါကိုမဂ္ဂင်၈ပါးခေါ်တယ်မဟုတ်လားဒီတော့ပထမဘယ်နှချက်တွေ့တယ်လဲဆိုတော့၄ချက်တွေ့တယ်ပထမက လောကခေါ်တဲ့ဒုက္ခလည်းဒီခန္ဓာကိုယ်ပဲ လောကခေါ်တဲ့ဒုက္ခကို ဖြစ်ပေါ်အောင် လုပ်ပေးတဲ့အကြောင်းတဏှာကလည်းဒီခန္ဓာကိုယ်ပဲဟုတ်တယ်မဟုတ်လားအဲ့ဒီအကြောင်းတဏှာကိုပယ်ရှားနိုင်လို့တဏှာငြိမ်းလို့လောကခေါ်တဲ့ဒုက္ခကို သူထပ်လို့မပေးနိုင်တော့ယုံ nant ဆိုတဲ့လောကဟာအဖြစ်ရမကောဘူး ရသွားတော့အဲ့ဒါကိုပဲယုံနံဒုက္ခငြိမ့်တယ်ခေါ်တာမဟုတ်လားအဲ့တော့ဒုက္ခငြိမ့်တာကလည်းဒီခန္ဓာကိုယ်မှာပဲဟုတ်တယ်မဟုတ်လားလောကခေါ်တဲ့ဒုက္ခလည်းဒီခန္ဓာကိုယ်ပဲဒုက္ခရဲ့ဖြစ်ကြောင်းတဏှာကလည်းဒီခန္ဓာကိုယ်ပဲဒုက္ခငြိမ့်သွားတယ်ဆိုတာလည်းဒီခန္ဓာကိုယ်မှာပဲ အဲ့ဒီဒုက္ခငြိမ်းချောင်းအကျင့်ကရောအင်္ဂါဘယ်နှပါးပါတော့၈ပါးပါသည်ဟုတ်ကဲ့လားအဲ့ဒီလောကခေါ်တဲ့ဒုက္ခဆိုတာကဒုက္ခသစ္စာဆင်းရဲအမှန်တရားလောကကိုဖြစ်ပေါ်အောင် လုပ်ပေးတဲ့အကြောင်းတဏှာကသမှုရိယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရား အဲ့ဒီအကြောင်းတဏှာငြိမ့်သွားလို့အကျိုးရုပ်ဒုက္ခနံဒုက္ခမပေါ်ပဲငြိမ့်သွားတာကနေရောဓသစ္စာဆင်းရဲငြိမ့်ခြင်းအမှန်တရားဟုတ်ကဲ့လားအဲ့တော့အဲ့ဒီဆင်းရဲငြိမ့်မှုရာအတွက်တဏှာကို မသိသိအောင်ကျင့်နေရတဲ့အကျင့်လန်းကဆင်းရဲငြိမ့်ကြောင်အကျင့်လန်းအမှန်တရားမဟုတ်ဘူးလား ဘယ်နှခုတွေ့လဲဆင်းရဲအမှန်တရားဆင်းရဲဖြစ်ကြောင်းအမှန်တရားဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားဆင်းရဲချုပ်ငြိမ်းကြောင်းအကျင့်လန်းအမှန်တရားဟုတ်ပြီလားဘယ်မှာတွေ့သလဲသိကြတယ်နော်ကိုင်းလိုက်ဆိုဆင်းရဲအမှန်တရား င်ရဲဖြစ်ကြောင်းအမှန်တရားဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားဆင်းရဲချုပ်ငြိမ်းကြောင်းအကျင့်လန်းအမှန်တရားဆင်းရဲအမှန်တရားဆင်းရဲဖြစ်ကြောင်းအမှန်တရား င်းရဲချုပ်ငြိမ်းခြင်းအမှန်တရားဆင်းရဲချုပ်ငြိမ်းကြောင်းအကျင့်လန်းအမှန်တရားတိုင်းဆိုတာ ဆိုဤအမှန်တရား၄ပါးတို့သည် ဤခန္ဓာကိုယ်၌ပင် ခန္ဓာကိုယ်၌သာရှိသည်ဆိုဤအမှန်တရားဟုတ်လားကဲအဲ့ဒီမြန်မာလိုအမှန်တရားကိုပါဠိစကားလုံးတတ်ကြအောင်ဆို င်ရဲ့အမှန်တရားဆိုသည်မှာဒုက္ခသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားဆိုသည်မှာသမုဒယသစ္စာဆင်းရဲချုပ်ငြိမ်းရဲ့အမှန်တရားဆိုသည်မှာ နိရောဓသစ္စာဆင်းရဲချုပ်ငြိမ်းကြောင်းအကျင့်လန်းအမှန်တရားဆိုသည်မှာမေဃသစ္စာရပါလားကဲဆိုသမှာဆင်းရဲ သစ္စာ၄ပါးဘယ်မှာရှိအဲအဲ့ဒါသိဖို့မလိုဘူးလားအခုကိုရင်တို့ဦးဇင်းတို့ယောဂီတို့ဖောင်းတာပိန်တာရှူတယ်ကြွားတာလှမ်းတာခြားတာရှူတယ်နာတာကျင်တာရှူတယ်စဉ်းစားတာတွေးတာရှူတယ်အဲ့ဒါဘာသစ္စာတော့မေဃသစ္စာဆင်းရဲချုပ်ငြိမ်းကြောင်းအကျင့်လား ဟုတ်ကဲ့လားအဲဒီအကျဉ်းလန်းကိုစိုက်စိုက်မှတ်မှတ်ကျင့်ရင်တော့ဆင်းရဲမငြိမ့်မေဘူးလားငြိမ့်နေဒါကြောင့်မိဘေရေဘေသဘုံဘေနဲ့အိုဘေနာသေးလွတ်လွတ်လေးလင်းမြတ်ကျင်စဉ်ကမဂ္ဂေရှိပါအစဉ်ပွားဟုဖယားမြတ်စွာမိန်တည်းမဟုတ်ပေဘူးလား မှန်လိုက်တာကဲအဲ့ဒါအဲ့ဒီဆောင်မုတ်တွေအစာအနေစူးစမ်းမအောင်မီးလောင်ရေကြီးမီးလောင် မအိုခြင်းပဲ ဟုတ်ကဲ့လားအဲ့ဒီဒေသနာတော်အတိုင်းဆင်းရဲချုပ်ငြိမ်းကြောင်းအကျဉ်းလန်းအမှန်မေဃသစ္စာတရားကိုမိမိတို့သဏ္ဍာန်မှာမပြတ်ရအောင်ရုပ်ဖြစ်သည်များနာမ်ဖြစ်သည်များမလွတ်ရမလဲရမလိုက်ရအောင်ရှုမှတ်ပွားများ ကြိုးစားအားထုတ်ကြခြင်းအပြင်ယုံနာတို့ရဲ့အနိစ္စဒုက္ခအနိတ္တသဘောမှန်ကိုအမှန်အတိုင်းသိတဲ့အတွက်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 ရှင်မြတ်များမေတ္တာတုတ်ပရိတရားချီးမြှင့်ပါမယ်နမောတသဗုဒ္ဓဝါတောအရဟတောသမ္မာသမ္ဗုဒ္ဓတာနမောတသဗုဒ္ဓဝါတောအရဟတောသမ္မာသမ္ဗုဒ္ဓတာနမောတသဗုဒ္ဓဝါတော ရဟတောသမ္မာသမ္ဗုဒ္ဓတာဣတိပိသောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓောဝိဇာစရဏသမ္ပန္နောသူကတောလောကဝိတုအနုတ္တရောပုရိသဓမ္မတာရတိတတ္ထာဒေဝမနုဿာနံဗုဒ္ဓောဘဂဝါ ဝါခါတောဘဂဝတာဓမ္မောတန်ဒိဋ္ဌိကောအကာလိကောဧဟိပတိကောပဏိကောပိစ္ဆတံဝိရိတဘောဝိညူဟိသုပရိပန္နောဘဂဝတောသာဝကတံကောဥဇောပတိပန္နောဘဂဝတောသာဝကတံကော ညာယပฏิပန္နောဘဂဝတောသာဝကတံကိုသာမိစေပฏิပန္နောဘဂဝတောသာဝကတံကိုယတိတံသတ္တာရိပုရိသယုဂာနိအထပုရိသပုဂ္ဂလာဧသဘဂဝတောသာဝကတံကိုအာဟုနေယောပါဟုနေယောဒက္ခိနိ အနုတ္တရပုညခေတံလောကတာယတာနုဘာဝတောယခာနေဝတသင်္တိပိသနာယာမိစေဝနုယောဇံတောရတ္တိန္တိဝမတ္တန္တိတောဒုက္ခသုပတိတုတ်တော်စာပပံဂိစိနာပတ္တိဧဝမာတိကုဏုပေတံပရိဒံဓမ္မနာမဟေ သရဏီယမထကုသလေနာယတသန္တပဒာမိသမေသာတကောဥစုသတုစုသတုဝစောသတ္တမုဒုအနတိမာနီတကောဇာတုပရောဇာအပကိသောတံလူကဥတိတနေရိယောဇာနိပကောသောအပကဘောကုလေသဝနနုဂိတော နာဇာခုဒ္ဓမာစရေဂိဉ္စီနဝိညုပရိဥပဝတိယောဒုက္ခိနောဝါခေမိနောဟန္တုသဗ္ဗတတ္တာဘဝန္တုသူခိတတာယေကေစီပါဏာဘုဒ္ဓတိတတဝါထာဝရဝနဝတိတာဒီဃဝါယေဝမဟာတာမစ္စည်းမရတကနုကထူလာဒိဋ္ဌဝါယေဝအဒိဋ္ဌယေဝဒုရဝသန္တိအဝိဒုရေ ဘုဒ္ဓဝါသမဝေတိဝါသဗ္ဗတ္တာဘဝန္တုဒုခိတတာနာပရောပရာနိကုတ်ပေဌာနာတိမညေထကထစိဏကင်စီဗျာရောတနာပဋိကတိညာနိညာမညတာဒုက္ခမိတ်စေယမာတယထာနိယဗုဒ္ဓမာယုတာဧကဗုဒ္ဓမနုရခေဧဝမိသဘာဝုဒေသူမနတာဘာဝေအပရိမာဏံ မိတ္တံသတ္တဗလောကသမိမာနသမ္မာဝေအပရိမာဏဥဒ္ဒံဒောသတိရိယံသာအတ္တဗဒံအဝေရမတ္တဗဒံဒိဋ္ဌံသရာနိသိဏောဝါတယနောယဝတ္တသဝိတမိတောဣန္ဒသနေဒိဋ္ဌေအပြမမေတ္တံဝိဟာရမိတမဟုဒိဋ္ဌိသနုပကမသီလဝါဒသနေနသမ္ပနော ကာမေတုနေယကေတာနာဟိသတုကပတေယပုဏ္ဏရေတိယံဒုနိမိတ်တံဝါမင်္ဂလင်္စယောသမနာပောတကုဏတသတ္တောပါမေဃောဒုသုပိနာကန္တံဗုဒ္ဓ ानु ဘဝေနဝိနာသမေတုယံဒုနိမိတ်တံဝါမင်္ဂလင်္စယောသမနာပောတကုဏတသတ္တော ပါမေခောဒုသုမိနာအကန္တံဓမ္မာနုဘာဝေနာဝိနာတမင်တုယံဒုနိမိတ်တံဝါမင်္ဂလင်စာယောသမနာပောတကုဏတသတ္တောပါမေခောဒုသုမိနာအကန္တံသံဃာနုဘဝေနာဝိနာတမင်တုဘဝတုသဗ္ဗမင်္ဂလာရခန္တုသဗ္ဗဒေဝတာ သဗ္ဗဗုဒ္ဓ ानु ဘာဝေနတရာဒုက္ခိဝန္တုတေဝန္တုသဗ္ဗဓမ္မာနုဘာဝေနတရာဒုက္ခိဝန္တုတေဝန္တုသဗ္ဗမင်္ဂလာရခဏုသဗ္ဗဒေဝတာသဗ္ဗသံဃာနုဘာဝေနတရာဒုက္ခိဝန္တုတေ ဒုတိယအကြိမ်အမှန်ငါပြပြောစေယုံဤမိသားစုဒုံရပါယဟန်ပြုရှင်ပြုသီလရှင်ဝတ်လူတော်မင်္ဂလာဖိတ်ကြားစွာတစ်တော်ရေးရဝန်ကြီးဌာနမြန်မာတစ်လုံငန်းတစ်အခြေခံစက်မှုလုပ်ငန်းဌာနအမှန်ငါပြဘောကစေယုံဝန်နာမိသားစုသည်မြတ်နိဗ္ဗာန်ကိုရည်မှန်း၍ဥပသမရကံဆောင် မြတ်နိဗ္ဗာန်ကိုယူမှန်း၍အမျိုးကောင်းသား33ဦးတို့ကိုရှစ်ပါးပရိခရာစုံလင်းစွာဖြင့်မြင့်မြတ်သောယဟန်ဖြစ်သူသူသွင်းချီးမြှင့်ခြင်းဥပသံဗရမင်္ဂလာ သာသနာပြုကုသိုလ်ကို၎င်းအမျိုးကောင်းသားငယ်တူကိုရှစ်ပါးပရိခရာစုံလင်းစွာဖြင့်မြင့်မြတ်သောရှင်သာမဏေဖြစ်သူသူသွင်းချီးမြှင့်ခြင်းပပ္ပဇမင်္ဂလာသာသနာပြုကုသိုလ်ကို၎င်း အမျိုးသမီး6ဦးတို့ကို၈ပါးသီလခံယူစေ၍သီလရှင်ဖြစ်ဖြစ် သာသနာပေါင်းတွင်သွင်းချီးမြှင့်ခြင်းသာသနာပြုကုသိုလ်ကို၎င်းအသည်အသည်ပြုစုစည်းပူရဝယ်လူတော်မင်္ဂလာတရားတော်ကိုနာကြားပြီးလင်ဝမ်းမြောက်မှုပေါ်သာဓုခေါ်နိုင်ကြရာတစ်ဖက်ပါအစီအစဉ်တိုင်းကြွားရောက်ချီးမြှင့်ပါမိအကြောင်းလေးစားစွာဖိတ်ကြားပါသည် မှန်ငါပြိဘောကဆယ်ယုံဝန်တမိသားစုမြမတ်တလုံကလူတော်မင်္ဂလာအစီအစဉ်လူတော်မင်္ဂလာနေ့ရက်1362ခုနှစ်တကူလာဇန်10ရက်ခရစ်နှစ်2000ခုနှစ်ဧပြီလ2ရက်တနင်္လာနေ့အလူတော်မင်္ဂလာနေရာချမ်းမြေ့တာကြောင့်အမှန်95ကကဘာကြီးဖျားလဲရန်ကုန် သိမ်ဝင်ပြီအချိန်နာနဲ့9နာရီတရားနာရီချိန်နာနဲ့9နာရီအခန့်ကျွေးမွေးချိန်နာနဲ့9နာရီမှ12နာရီတရားနာယူချိန်နာနဲ့9နာရီဆိုတော့လည်းပဲနာနဲ့မှတရားနာဖို့ရအချိန်မရတဲ့အတွက်နေမှာပဲနာရတယ်တဲ့နေမှာနာရတော့ပို့ပြီးတော့ပြီးပြီးစုံစုံနာရတာပေါ့လေ ဒီရှင်ပြုယဟန်ပြုသီလရှင်ဝတ်သာသနာပြုကုသိုလ်မင်္ဂလာပြုစုရာဝယ်ဆရာတော်ဤနဝကမ္မအ3000ကျဘုန်းကြီးဥဇုနိုင်နဝကမ္မအ2000ကျမလိုင်းဆရာတော်ဗိမာန်ဆရာတော်ဤနဝကမ္မအ1000ကျစီသွမ်းပရိသာပင်အ9000ကျတောင်တွင်းကြီးမြို့ပြင်းမရွာနေကျော်ကျောင်းတိုက်ကျောင်းလူ2000ကျ ပြင်ဥလင်ချမ်းမြေတာ2000ကျပစုံလားပြည့်ဗုဒ္ဓနေ့ပူဇော်ပွဲ1000ကျယဉ်ကျေးမှုစုပေးပွဲ1000ကျလေးဓာတ်နိုင်ငံခြားသားယောဂီဆောင်1000ကျယင်လူဖြစ်ဖြစ်1000ကျဆောင်ချနောင်ကောင်းသေနာသနာအသုံးဆောင်15စုံ3900ကျဟီနိုကာကြီးတစည်းစား ထင်းအလူထို့ပြင်လည်းပဲကာသသံဃာတော်ရှင်မြတ်တို့အားသိမ့်မှထသောခါ၌ဓမ္မမိတ်ဆွေတော်ရှင်များနဲ့အတူလူဝဝတ္ထုအစုစုတို့ကို၎င်းဝတ္ထုငွေလို့မှဖြစ်ပေါ်သောယဟန်တို့အားအဆက်တဲ့ပစ္စည်းလေးပါးတို့ကို၎င်းပြုဒန်းကြတယ်တို့ပြင်လည်းပဲချမ်းမြေ့ဤသာအတွင်မှချမ်းမြေ့စေရန်တတိပဋ္ဌာန်ကျင့်မှန်တို့ကိုကျင့်ကြံပွားများကျိုးစားအထုတ်နေကြတဲ့ယဟန်ရှင်လူယောဂီသူတော်စင်ပေါင်းတို့အား မွန်မြတ်သော အာယုံစွမ်းနေစွမ်းခက်ွယ်ပေါ်စဉ်ချိုးချင်းရတာအဖျားဖျားတို့ကိုတရားရှင်လန်းလှူဒန်းဆက်ကကြတယ်ထိုမှတပါလည်းပဲပရိတရားတော်အနုမောဒနာတရားတော်တို့ကိုလည်းနာကြားကြတယ်ဝေယဝစ္စလည်းဆောင်ရွက်ကြတယ်ဒီကနေ့ပြုရတဲ့ဒီဒါနကောင်းမှုဆောက်တည်ရတဲ့သီလကောင်းမှုပွားများရတဲ့ဘဝဘာဝနာကောင်းမှု နာကြားတဲ့ဓမ္မသဝနာကောင်းမှုဆောင်ရတဲ့ဝေယဝစ္စကောင်းမှု စုစုအကြောင်းထောက်ပံ့ပြုလို့ဆင်းရဲငြိမ်းချမ်းတတိပဋ္ဌာန်ကျင့်ကောင်းကျင့်မှန်နေကျင့်ကြံပွားများအထောက်နေရပါလို့ဤကျင့်ကြံပွားများအထောက်နိုင်တဲ့အတိုင်းလဲဆင်းရဲငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာဆက်ရောက်ရမျက်မှောက်ပြုရပါလို့ဤလို့ရည်ရွယ်ချက်ဥတည်ချက်ထားပြီးဆုတောင်းအမျှဝေရည်သက်ချရမယ်။ဂိုင်းအာရုံလိုက်စို့ရှင်ဖျား ရှင်ဘုရားတပည့်တော်များသည်မြတ်စွာဘုရားဤသာသနာတော်ကြီးအရှိတည်တံခြင်းစီပင်ပြန့်ပွားခြင်းထွန်းကားခြင်းအကျိုးမှာ၎င်းဆင်းရဲခတ်သိမ်းကင်းငြိမ်ပါရခြင်းအကျိုးမှာ၎င်း သစ်တော်ရေးရာဝန်ကြီးဌာနသစ်တော်ရေးရာဝန်ကြီးဌာနမြန်မာသစ်လုပ်ငန်းမြန်မာသစ်လုပ်ငန်းသစ်အခြေခံစက်မှုလုပ်ငန်းဌာနသစ်အခြေခံစက်မှုလုပ်ငန်းဌာန အမှန်ငါပရိဘောဂစက်ယုံမှဝန်တမ်းများဖြစ်ကြသောတပည့်တော်များသည်အမျိုးကောင်းသား73ဦးတို့ကို ၈ပါးပြိခရာဆုံးလင်းစွာဖြင့်မြင့်မြတ်သောယဟန်ဖြစ်တို့၎င်းအမျိုးကောင်းသားငယ်တူကိုရှင်သာမဏေဖြစ်သူ၎င်းအမျိုးသမီး6ဦးတို့ကိုသီလရှင်ဖြစ်သူ၎င်းသို့သွင်းချီးမြှင့်ခြင်း သာသနာပြုကုသိုလ်ကိုစုပေါင်းညီညာပြုစုကြပါကုန်၏ဤသာသနာပြုကုသိုလ်ကိုအကြောင်းပြု၍ယဟန်ရှင်လူယောဂီသူတော်စင်ပေါင်းတို့အားမွန်မြတ်သောအာယုံစွမ်း နေစွာညနေဖြောရမကာတို့ကိုမြတ်စွာဘုရားကိုအမှုထားလျက်တရားရှင်လန်းလူရန်ဆက်ကကြပါကုန်၏ဖိတ်ကြားထားသဖြင့်ကြွရောက်လာကြကုန်သောဓမ္မမိတ်ဆွေဓမ္မမိတ်ဆွေ 650ကျော်တို့ကိုလည်းမွန်မြတ်သောထမင်းလျာတို့ဖြင့်အခါကြွေမွေပြုစုလှူဒါန်းကြပါကုန်၏ကံဆောင်သံဃာတော်ရှင်မြတ်တို့အားလည်းသိမ့်မထွက်တော်ခါ၌ လူဘွယ်ဝတ္ထုအစုစုတို့ကို၎င်းဝတ္ထုငွေတို့မှဖြစ်ပေါ်သောယဟန်တော်တို့အားအသတ်တိပစ္စည်းလေးပါးတို့ကို၎င်းလူတိုင်းညဘာကုန်၏ထုံမတပါဆရာတော်ဤနဝကမအား 3000ကျဘုန်းကြီးဥဇောနာဤနဝကမ္မအား2000ကျမလိုင်းဆရာတော်ဝိမာန်ဆရာတော်တို့ဤနဝကမ္မအား1000ကျစီဆွမ်းပရိသာပင်အား9000ကျ ပြင်ဥလွင်ချမ်းမြေ့သာအာနထောင်ကြတောင်တွင်ကြီးမြို့ပြင်မရွာနေကြောကြောင်း၌ဆောက်လုပ်လွတ်တန်သောတိုက်ကြောင်းတော်အားနထောင်ကြကဆုံလာပြေဗုဒ္ဓနှင့်ပူဇော်ပွဲအား တထောင်ကြယဉ်ကျေးမှုစုပေးပွဲအားတထောင်ကြလေးတနိုင်ငံသားယောဂီဆောင်အားတထောင်ကြယင်လူဖြစ်ဖြင့်တထောင်ကြထိုမတပါဆောင်းခြေနှောင်းကောင်း15စုံတို့ကိုလည်း လူကညပါကုန်၏ခိနုကာကြီးတစည်းသာထင်းကိုလည်းသေနာတနာအသုံးဆောင်ဖြစ်ဖြစ်လူတိုင်းညပါကုန်၏ပရိတ်တရားတော်အနုမောဒနာတရားတော်တို့ကိုလည်းနာကြကြပါကုန်၏ ၈ပါးဥပုပ်သီလကိုလည်းစွမ်းနိုင်သမျှအချိန်ကာလပိုင်းခြား၍ခံယူဆောက်တည်ကြပါကုန်၏ဝေယဝိစ္စကိုလည်းဆောင်ရွက်ကြပါကုန်၏ဤသို့ယနေ့ယခုတပည့်တော်တို့ပြုစုရသော ဤကောင်းမှုစုစုကြောင့်တပည့်တော်တို့သည်ပညာရှိသူတော်ကောင်းတို့နှင့်သာတွေ့ကြုံဆုံစည်းပေါင်းသင်ဆက်ဆံရ၍ပညာရှိသူတော်ကောင်းတို့ဟောပြောသောတရားမှန်စကားမှန်တို့ကို နာကမှတ်သားရသဖြင့်ပညာရှိသူတော်ကောင်းတို့ကျင့်ကြနေထိုင်ကြသည့်အတိုင်းဆင်းရဲငြိမ်းချမ်းအကျင့်ကောင်းအကျင့်မှန်မဂ္ဂင်ရှိတံသတိပဋ္ဌာန်အကျင့်တို့ကိုကျင့်ကြံပွားများ ကြိုးစားအားထုတ်နိုင်ကြသဖြင့်ဆင်းရဲခတ်သိမ်းကင်းငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုအပ်ပါလိုကုန်၏အရှင်ဘုရားဤကောင်းမှုအစုစုဤအဖို့ဘာကကိုမိဘဘိုးဘွား ဆရာသမားတို့မှစ၍အလုံးစုံသောတတ္တဝါတို့အားအမြပေးဝေပါကုန်၏အမြရကြ၍ချမ်းသာကြပါစေ